1335ခုတပူရဲလာခွေနေတင်သာသနာရေးတာနဲ့ကျေးဇူးရှင်ဆရာတော်ဘုရားကြီးဒီလာပေးတရားဖြစ်ပါတယ်ဝိဝိတေအာကာရဟိပဒနာဝိပဒနာဝိဝိတေအထူးပြပြကုန်သောအာကာရဟိအိဋ္ဌဒုက္ခအနတ္တအစရှိသောခြင်းရာတို့ဖြင့်ဝိပဒနာရှုခြင်းနှင့်ဝိပဒနာဝိပဒနာဤဝိပဒနာဆိုတာအိဋ္ဌအစရှိသော အမျိုးသားချင်းရာအပြင်ရှုရဲအဲဒီတည်းကနေစာရှုဖို့ဒုက္ခရှုဖို့ဒီနေရာပြီးတော့ဒီအနတ္တရှုအောင်ပြောအနတ္တကတော့နည်းနည်းကျေဝန်းတယ်အနတ္တအနတ္တမအတ္တနဲ့အနတ္တနှစ်ခုရှိတယ်ဗဂရီပုဂ္ဂိုလ်တွေနေရာချင်းအတ္တလို့သိနေကြတယ်ဝိပဿနာယောဂီအရိယာပုဂ္ဂိုလ်တွေအနတ္တ အဲဒီပုဂ္ဂိုလ်တွေမှာအသက်ရှင်နေတဲ့အကောင်တကယ်ကိုရှိတယ်လို့ရှင်းနေတာအဲဒီအတ္တသာမီအတ္တနိဝါသီအတ္တကာရကအတ္တဝိရကအတ္တအတ္တ၄မျိုးရှိတယ်ပါမီဆိုတော့ပိုင်ရှင်ဖြစ်တဲ့အစိုးရတယ်အတ္တအတ္တက သူ့ဟာသူပိုင်းနေတယ်ပိုင်းရှင်ပြည့်နေတယ်အစိုးရတယ်သူ့ဟာသူအစိုးရတယ်လို့ယူဆအာဗာမယတာဆိုကိုကိုနဲ့ကိုစိတ်နဲ့ကိုဟာနဲ့ကိုအစိုးရနေတယ်ကိုလို့ကိုလို့ရှိတဲ့အတိုင်းလို့လို့ရှင်တာတွေလို့ပြုရှင်တာတွေပြုဟောပြုရှင်တာတွေမယူဘဲနေကိုလိုတိုင်းပြီးတယ်လို့အဲဒီလိုယူဆတာအာဗာမယတာဆို ဘုံလုံးဒီလိုယူဆကြတာပါပဲနိဝါဒီအတ္တဆိုတာကတော့ကိုယ်ထဲမှာအသက်ရှင်နေတဲ့အကောင်ရှိတယ်ခုနကသာမီရတာနဲ့သဘောချင်းတူတူပါပဲသာမီအစိုးရတယ်သူကတော့အမြဲတမ်းတည်ရှိနေတယ်အမြဲတမ်းတည်ရှိအမြဲတမ်းလည်းတည်ရှိနေတဲ့အစိုးရနေတဲ့ဒီလိုထင်ကြတာပါပဲကာရကအတ္တကတော့ပြုတတ်တဲ့ပုဂ္ဂိုလ်ရဲ့ အမျိုးမျိုးသောအမူအရာကရိယာတွေပြုနေတာအသက်ရှင်နေတဲ့အကောင်အတ္တကောင်ကလုံးနေတယ်လို့ယူဆကောင်အသက်ရှင်နေတဲ့အကောင်မရှိဘဲနဲ့ရွယ်ချက်နဲ့မူကိစ္စတွေပြုနေတာမဖြစ်နိုင်ဘူးဟိုမှာကြောက်ခဲဆိုရင်သူ့အတူနေနေတာဘာမှမလုပ်စကားလည်းမပြောဘူးအလုပ်လည်းမလုပ်ဘူးလုံးနေနေတာအဲ့ဒါအတ္တမဟုတ်လို့ သစ်ပင်နေလဲဒီလိုပဲသူကသူနေတာဘာမှမလုပ်အတ္တမောအဲလူတွေအတ္တဝါတွေဒါတွေကအတ္တတွေပဲသိရှင်နေကောင်းနေမှုသူကဟောလိုက်စားလိုက်ထိုင်လိုက်ထားလိုက်အမျိုးမျိုးသောအမူအရာကရိယာတွေပြုကိုယ်မူရာမျိုးမျိုးတွေပြုနှုတ်မူရာမျိုးမျိုးတွေပြောဆိုစိတ်ကူးစိတ်မူရာတွေလည်းကြမ်းစီပြီးတော့နေတာလား အတ္တကောင်ကလုံးနေတာပဲဒီလိုယူဆတာအိန္ဒိယမှာလည်းကျမ်းဂန်နေနဲ့ကြားရမှာရှိတယ်ကျမ်းဂန်မရှိတဲ့ပုဂ္ဂိုလ်တွေလည်းဒီလိုယူဆတာပါပဲလူတွေကလူတွေသာမဟုတ်ဘူးတိရစ္ဆာန်တွေလည်းဒီလိုယူဆတာပါသူကလည်းအသက်ရှင်နေတယ်ကောင်းလို့ထင်းနေတာပါမျိုးမျိုးကမူရာတွေအဲဒီအတ္တကလုံနေတယ်လို့ဒီလိုပဲထင်နေတာပါဝေရကအတ္တခံစားရတယ်တဲ့အကောင်းဆိုးတွေခံစားရတယ် အဲကောင်းရင်လည်းသူပဲမကောင်းရင်လည်းသူပဲကောင်းတာလည်းပဲအတ္တပဲဆင်းရဲတာလည်းအတ္တပဲချမ်းသာတာလည်းအတ္တပဲအဲဒီလိုဆွဲလန်းတာပါဟုတ်တယ်။သာမိအတ္တနိဝရဏအတ္တကာရကအတ္တဝေရကအတ္တဆိုတာအစိပိုင်းနဲ့ခွဲရတာမှန်စီစီတော့အတ္တတစ်ခုတည်းပါပဲအဲဒီတစ်ခုတည်းကဒီအတ္တကအဆိုရလဲဆိုရတဲ့ခန္ဓာကိုယ်ထဲမှာမြဲလိုက်တည်ရှိနေတဲ့ပြုလဲပြုတတ်တယ်အကောင်းဆိုးတွေလည်းခံစားတတ်တယ် အဲဒီလိုယူဆဆွဲလမ်းတယ်အဲဒီအတ္တမဟုတ်ဘူးတဲ့ကိုမြတ်စွာဘုရားဤသာသနာတော်အနတ္တပဲအတ္တရတော့မရှိဘူးအနာကိုယ်ထဲမှာအမြဲတည်နေတဲ့အတ္တလည်းမရှိဘူးဆိုရတဲ့အတ္တလည်းမရှိဘူးပြုလုပ်တဲ့အတ္တလည်းမရှိဘူးခံစားရတဲ့အတ္တလည်းမရှိဘူးအဲဒါဖြင့်အခုပြုလုပ်နေတာကဘာတွေတုံးဆိုယုံနေတာနေပဲနာတရားတိုက်တုံးယုံတရားကလှုပ်လို့နေတာလေကိုယ်မူရတယ်လို့နှုတ်ကပြောတယ် ပြုလို့တိုင်းပြုလို့တိုင်းနာတရားစိတ်တရားကနေပြီးခိုင်းပြီးတော့ယူတရားတွေကပြုလို့နေတာပြောတိုင်းပြောတိုင်းနဲ့ဒီတိုင်းပဲစိတ်နာတရားကစိတ်ကူးပြီးပါပြောလိုက်ညာပြောလိုက်တိုက်တွန်းနေတယ်လို့ပဲသူကအဲစိတ်ကညွရညွရတယ်ရှားပြီးတော့ပြောနေတာခံစားရဆိုတာကဝေဒနာပဲမြတ်စွာဘုရားဤသာသနာတော်မှာဒါတော့ သာမီအတ္တဆိုတာလည်းအစိုးရတဲ့အတ္တမရှိနိဝါဒီအတ္တဆိုတဲ့ခန္ဓာကိုယ်နဲ့အမြဲတည်နေတဲ့အတ္တရဲ့လည်းမရှိဘူးမဟုတ်ဘူးအယုံနဲ့နာမဲ့ဟုတ်တယ်ဒါပဲရှိတယ်အယုံနဲ့နဲ့ခန္ဓာစက်ဖြစ်တယ်နဲ့အများနဲ့တည်နေတာရောဘာမှမရှိဘူးအမျိုးမျိုးမူရာကရိယာတွေပြုနေတာလည်းပဲအကြောင်းကျိုးယုံနာတွေဆက်ပြီးတော့ပြုနေတာပဲအကြောင်းကျိုးယုံနာတွေပဲ ခံစားတာလည်းဝေဒနာပဲအတ္တမရှိဘူးအနတ္တတရားပဲဟာဘုနာတလက္ခဏာသုံးပါးစိတ္တန်ထုတ်ပြီးတော့ဟောတာရူပဘိက္ခုရအနတ္တဘိက္ခုရံတော့ရူပနဲ့အနတ္တအတ္တမဟုတ်ဆိုရတဲ့အတ္တမဟုတ်

နာဣဒံရူပံအာဘာရသံဝတိယဣဒံရူပံယုတ်ဒီအာဘာရယနှိစ္စခြင်းကနာသံဝတိယမရှိနေရကိုယ့်ဟာကိုနှိစ္စလို့ရဖြစ်ပြီဟိုပြီးတော့နှိစ္စနာပြီးတော့နှိစ္စဆာလမုသိပြီးတော့နှိစ္စအဲတော့မျိုးမျိုးနှိစ္စနေယုတ်ကကိုယ့်ဟာကိုဆိုရင်တော့ဘယ်နှိစ္စမလဲဆိုရတာဒါဆိုရင်နှိစ္စဘူး လဘေရဇရူပေဥမေရူပဟောတိဥမေရူပမဟာဝတိတိမေရူပငါယုတ်တိဧဝံဟောတိဤသို့ဖြစ်ပါစေမေရူပငါယုတ်တိဧဝံမဟာဝတိဤသို့မဖြစ်ပါစေလင့်ဟုရူပေယုတ်၌လာဝိဇ္ဇာရူပေဧဝံဟောတိဥမေရူပမဟာဝတိဤတိဤသို့

နေမကောင်းစရာအကြောင်းရှိတဲ့ခါကျနေမကောင်းတာပဲနာစရာအကြောင်းရှိတဲ့ခါကျနာတာပဲဒုက္ခဖြစ်တာပဲသူအကြောင်းနဲ့သူဖြစ်အဲဒီအကြောင်းမကောင်းတဲ့အကြောင်းတွေပယ်လိုက်မှကောင်းတဲ့ရုပ်တွေပြန်ပြီးတော့ဖြစ်လာမိန်ပေးရုံနဲ့တော့ဖြစ်နိုင်ဘူးနေမကောင်းနေတဲ့အခါနေကောင်းပါစေဖြစ်နိုင်ကိုကြီးလေးလာထိုင်းမိုက်နေတဲ့အခါမလေးပါစေနဲ့ပေါ့ပါစေမိန်ပေးရုံနဲ့မဖြစ်ဘူး ဆရာဆရာအကြောင်းနဲ့ပြုရင်မှနေကောင်းထိုင်တာရှိသွားရင်တော့ဘောဘောကနဲ့ဥစ္စာထိုင်တာဖြစ်ပြီးတော့သွားတယ်အဲ့ဒါအစိုးရတဲ့အတ္တမဟုတ်လို့တဲ့အစိုးရတဲ့အတ္တဟုတ်လို့ရှိရင်တော့ကိုယ်လိုရှိတဲ့ဖြစ်မှာမဖြစ်ဘူးဒါကြောင့်အနတ္တပဲလို့ဆိုပြီးတော့ဒုက္ခနာကိုလည်းစာပြဟောတာဝေဒနာတို့ဟာလည်းဒီတိုင်းမှာဝေဒနာသတိတံဘေကုအတ္တအဘုဒ္ဓဝေဒနာအတ္တဟုတ်ခဲ့လို့ရှိရင် နာယိတံဝေဒနာအဘာရတံဝတိယဒီဝေဒနာဟာနှိစ္စဝေဒနာဖြစ်တာမူဝေဒနာကဆင်းရဲဝေဒနာဒုက္ခဝေဒနာတွေဖြစ်တာပါကိုယ်ဟာကိုယ်ဆိုလို့ရှိရင်ဒုက္ခဝေဒနာတွေမဖြစ်ဘဲနဲ့ရထားရမရဘူးဒုက္ခဝေဒနာတွေဖြစ်ပြီးနှိစ္စနေလာဝိဒသဝေဒနာအေဝမေဝေဒနာဟောတိအေမေဝေဒနာမဟာဝတိတိအဲဒီဝေဒနာမှာ ဧဝမေဟောတုဒီလိုအကောင်းကြီးတစ်ဖြစ်ပါလေဧဝမေမဟာဟောတိဒီလိုမကောင်းတဲ့ဝေဒနာတွေခံစားမှုတွေမဖြစ်ပါစေနဲ့လို့တောင်းတာခြင်းကိုလည်းလာပေးတာရမှာယသမဇာကောဘိက္ခွေဝေဒနာအနတ္တသမဝေဒနာအာဘာရတံဝရတိဝေဒနာရုပ်ဝေဒနာတွေကအတ္တမဟုတ်အတ္တမဟုတ်တော့ကြောင့် အာဘာရသံဝရနှိစ္စခြင်းကဖြစ်တယ်ယုတ်ကလည်းနှိစ္စဝေဒနာကလည်းနှိစ္စနာဇာလာဒီဝေဒနာယယောမေဟောတုအေမေဝေဒနာမဟောတိအဲဝေဒနာမှာဒီလိုသာဖြစ်ပါစေလို့မဖြစ်ပါစေနဲ့လည်းတောင်းတာလည်းမရဘူးမရပဲဖြစ်သွားရဲ့ဒါအစိုးမြတ်လည်းရုပ်လည်းပဲဒီလိုပဲတောင်းတာလည်းမရနောက်ပညာတို့သင်္ခါရတို့ဝိညာဉ်တို့အကုန်လုံးဒီလိုကြီးတဲ့ပါပဲ။ ဟိုလိုရှိတဲ့ဘာမှမဖြစ်ဘူးသူအကြောင်းအလောသာဖြစ်နေတာအစဉ်သိတဲ့ခါကျကိုယ်လိုတယ်ဖြစ်တယ်လို့ဆိုထင်ရအစဉ်မသိလို့ရှိရင်ဘယ်နဲ့မှမတတ်နိုင်ဘူးမကောင်းနေတဲ့ခါကျမကောင်းနေတာမတတ်နိုင်ဘူးအဲဒါကြောင့်ခန္ဓာ၅ပါးယုံနာတရားတွေကအတ္တမဟုတ်ဘူးအနတ္တပဲအနတ္တအစိုးမရဆိုပြီးရှိရသာသာပြန်တော့ကြအနတ္တအဝတ္တဝဒနာအဝတ္တဝဒနာဒီနာအနတ္တ အာဝတဝဒနာတင်တာမိမိအလိုတိုင်းမဖြစ်ခြင်းအစိုးမရခြင်းတဲ့သဘောကြောင့်အနတ္တအတ္တမဟုတ်ဘူးအတ္တမဟုတ်တဲ့သဘောတရားမြည်ဆိုပြီးတော့စီရသံဃာတွေကဖွင့်ပြတာအနတ္တအစိုးမရတဲ့ဘာပြန်လာကြဆိုရင်ကတော့အတ္တမဟုတ်ဘူးလို့ပရဏက်ကတော့အနတ္တအတ္တမဟုတ်တာပါပဲအတ္တမဟုတ်တာကိုဒီအတ္တဟာပါမီအတ္တ အာလုံးတ attva တွေကသာမီဆွဲရတယ်လို့ထင်မြင်ဆွဲလာနေတော့သာမီအတ္တအနေနဲ့ဆွဲလာနေတော့နတ္တဆိုမရဆိုသာမီအတ္တမဟုတ်ဘူးဆွဲရတဲ့အတ္တမဟုတ်ဘူးဘာဟုတ်လို့ဆိုယုံနာမယ်အဲ့ဒါမြင်တိုင်းကြားတိုင်းနားတိုင်းစားတဲ့ဓဝါ၆ပါးကပေါ်တိုင်းပေါ်တိုင်းလိုက်ပြီးတော့ရှုနေတဲ့ယောဂီပုဂ္ဂိုလ်မှာ အနေစာပြီးတဲ့ခါလည်းရှိတယ်။ညာသောညအနေစာပြီးပါတယ်ဖြစ်ဖြစ်သောဖြစ်ဖြစ်သောအနေစာပြီးမှာကောင်းနေတဲ့ကောင်။အတိုင်းမှလည်းဖြစ်ဖြစ်လေးတွေသိမမြဲဘူးမမြဲဘူးဆိုတာ။ဆိုတော့လည်းပဲသိနေတာ။ရှင်းမှုပြမှုအနေစာနဲ့ဆင်းရဲတယ်ဆိုတာလည်းဒီလိုလည်းသိတယ်။နာတာအတ္တမဟုတ်ဘူးဆိုတာသူသဘောတည်းသူဖြစ်တာကိုသိစရာအကြောင်းရှိတဲ့ခါကျဖြစ်ပေါ်လာ။ပြီးတော့လည်းကြောက်သွားတယ်မကြောက်အောင်တားတာလည်းမရဘူး။မဖြစ်ပါနဲ့လို့လည်းပဲ။ တားတယ်လို့ပိတ်တယ်လို့မယူမကောင်းတဲ့တရားစိုးတွေမဖြစ်ပါစေနဲ့ဒုက္ခဝေဒနာတွေမဖြစ်ပါစေနဲ့စိတ်ဆင်းရဲတာတွေကိုဆင်းရဲတာတွေမဖြစ်ပါစေနဲ့ကောင်းတာလို့မရဘူးတားတာလို့မယူဖြစ်တာလို့ကောင်းတဲ့ဥစ္စာတွေကြတော့မပြောက်ပါစေနဲ့တောင်းတာတားတာလို့မရဘူးယူကောင်းနေနာကောင်းနေဝေဒနာကောင်းနေပညာကောင်းနေသင်္ခါရကောင်းနေအကောင်းနေရှိ တွေမပြောင်းမပြတ်ပါစေနဲ့လို့စားတာလို့မရဘူးကွာဘုရားသေးဖြစ်ဖြစ်ပြီးခြင်းပြောက်သွားတာကြီးတယ်သူသဘောတည်းသူကသူဖြစ်ရောင်းရှိလို့အကျိုးတရားတွေသူကသူဖြစ်ဖြစ်ပြီးတော့လဲသူခိုက်တာမျှတာသူပြီးပြီးတော့ပြောက်သွားတာလို့စားတာလို့ဘာမှမရဘူးအဲဒါသိုးမရတဲ့အတ္တပဲအတ္တအတ္တမဟုတ်သိုးမရတဲ့သဘောတရားပဲ အနာမစက်ဖြစ်ပြနေတော့အနာမစက်ဖြစ်ပြတဲ့တရားသာရှိတဲ့ကိုယ်ထဲမှာအများအားဒီနေတဲ့အကောင်ရလို့မရှိဘူးပါကြ။နိဝါဒိအတ္တဆိုတာလည်းပဲဖြစ်ပြနေတာပြီးရင်နိဝါဒိအတ္တမရှိဘူးဆိုတာလည်းပဲဒါလည်းပြီးနာပါ။သုံးတစ်ခုကိုမူရန်တော့မူရတဲ့ပြုတဲ့ခါကာလကြာငါပြုတယ်ငါပြုတယ်လို့ထင်နေတာတွေလည်းပဲမှားလိုက်တော့သူကငါမှမဟုတ်ပဲသူအကြောင်းနဲ့ပြုလေးတွေဆက်ဖြစ်တယ်။ကိုယ်ရယ်ဆိုရင်ငါကိုယ်ရင်တော့ငါကိုယ်ရအောင်မင်းငါကိုယ်ပဂတိပုဂ္ဂိုလ် အစတုန်းကဒီလိုပဲထင်တာပဲဝိပဿနာရှိတော့ကိုယ်ကျင်တဲ့စိတ်ကြောင့်ကိုယ်ရုပ်တွေသူကဖြစ်တာကိုယ်ကျင်တဲ့စိတ်ရှိလို့ကိုယ်ရုပ်ဖြစ်တယ်။ဆာရင်တဲ့စိတ်ရှိလို့ဆာရင်ဖြစ်တဲ့ထိုင်ရင်လို့ထိုင်ရင်နဲ့ဆာရင်လို့ထားတယ်။အကြောင်းလေးရှင်းတာပဲစကားပြောနေတဲ့ခါကျပြောတယ်။ပြောတဲ့နေရာနဲ့ဒီလိုစကားပြောခြင်းဒီလိုစကားပြောတယ်ဟိုလိုစကားပြောခြင်းဟိုလိုစကားပြောတယ်ခုလိုကြည့်ရလို့ကြည့်ရတယ်။စိတ်နာတရားတိုက်တွန်းတိုင်းတိုက်တွန်းတိုင်းယုတ်တရားတွေဖြစ်သူเจ้าနဲ့သူကျိုးဆက်သွယ်ပြီးတော့ဖြစ်တာဒီမှာပြုတ်တတ်တဲ့ အကောင်ရတဲ့ဆိုတာမရှိဘူးဝေဒနာခံစားရတဲ့ပုဂ္ဂိုလ်ရလည်းမရှိဘူးခံစားတာဝေဒနာပဲကောင်းတယ်ဝေဒနာပဲမကောင်းတယ်ဝေဒနာဝေဒနာလည်းပြည့်စဲတယ်လို့မရှိဘူးဒုက္ခဝေဒနာဒုက္ခဝေဒနာဥပိ္ပခဝေဒနာဒီသုံးခုတခုခုတော့ဖြစ်နေတာပဲတခုတခုတည်းပဲတခုခုပဲဖြစ်တယ်နှစ်ခုတော့လည်းပြန်မဖြစ်ပါဘူးဒုက္ခဖြစ်နေတော့ ကိုဆင်းရဲစိတ်ဆင်းရဲဖြစ်နေတော့ကိုချမ်းသာစိတ်ချမ်းသာမရှိဘူးအဲဒီကိစ္စတခါတည်းရောနေတယ်လို့ထင်ရကောင်းတာတွေကတစ်ပိုင်းမကောင်းတာတွေကတစ်ပိုင်းဒါပေမဲ့လို့ရှင်းတော့တော့တခြားစီပဲအဲဒီတော့ကဒီတော့ကနားနေတဲ့ကိုမပူအိုက်နေရကအေးနဲ့တွေ့ရလို့အဲကိုကိုဘိုင်းကနေပြီးတော့ ဝဲနေအေးနဲ့တွေ့ရလို့နေကောင်းတိုင်းတာဖြစ်တယ်နေကောင်းတဲ့တာဖြစ်တာနဲ့ယောက်ကနာတာနဲ့နာတာကဒုက္ခဝေဒနာကိုယ်ကအေးနဲ့တွေ့ရလို့ကောင်းတယ်ထင်တာကဒုက္ခဝေဒနာဆိုတာဒီပြိုင်နဲ့လို့ထင်ရတယ်ဒီပြိုင်နဲ့တော့မဟုတ်တစ်လက်စီဖြစ်နေတယ်အဲဒါဝိပဿနာရှိလို့နည်းနည်းနည်းနည်းသိနေလို့ရှိရင်တော့တခြားတွေပဲဟိုကဖြစ်တဲ့ဒီကဖြစ်တဲ့သူကခိုက်တာနေအတူတူလေးတွေဟာဝေဒနာလေးခံစားမှုတွေအတူလေးတွေပဲ ကိုယ်လည်းအဲဒီလိုမခံစားရတဲ့သဘောဖြစ်လိုက်အဲဝမ်းသာစရာကိုစိတ်ကူးလို့စိတ်ထဲကဝမ်းမြောက်ဝမ်းသာဖြစ်လိုက်ဒီတိုင်းနဲ့လို့ထင်ရတယ်ဒီတိုင်းနဲ့တော့မဟုတ်ဘူးဟိုကကိုယ်ကနားသိချင်တာတွေကဒုက္ခိုက်တာနဲ့သူပဲဝမ်းသာတဲ့စိတ်ကလေးတွေဒုက္ခိုက်တာနဲ့သူပဲတခြားစီအဲဒုက္ခဖြစ်နေတယ်ဒုက္ခမရှိဘူးဒုက္ခဖြစ်နေတယ်ဒုက္ခမရှိဘူးဒုက္ခဒုက္ခဖြစ်နေတယ်လည်းဥပိ္ပခာမရှိဘူးဥပိ္ပခာဆိုတာအလယ်လအကောင်းဆုံးမရှိဘဲနဲ့ကောင်းတယ်လို့ ပြောတော့ဘူးသိုးတယ်လို့တော့မပြောတော့ဘူးအလယ်လဝေဒနာတွေများသွားရင်အဲ့ဒါတွေကများနေပါလေကောင်းတယ်မကောင်းဘူးလို့မပြောတော့တဲ့ဝေဒနာတွေကများနေအဲ့ဒါဥပိ္ပခဝေဒနာတွေအဲ့ဒီခံစားမှုကိုတလဲစီပြင်းနေတာပဲဘယ်ချိန်မှဆိုဒီခံစားမှုတွေရှိနေတာပဲခံစားရတဲ့ပုဂ္ဂိုလ်ရဲ့လည်းမရှိဘူးအဲ့ဒါကိုသိရမှာ စိတ်တိုင်းစိတ်တိုင်းတော့ဥပယုံနာနေလိုက်ပြီးတော့ရှုနေတော့ဝေဒနာလေးတွေတွေ့ရတာပဲကောင်းရင်ကောင်းတယ်မကောင်းရင်ကောင်းမှုညောင်းတယ်ပူဇနာလေးပူဇနာတက်ခဲ့တဲ့ဒုက္ခဝေဒနာကာယကဒုက္ခကိုယ်ရဆင်းရဲတယ်စိတ်ထဲကနေစိတ်လုံးမသာနေရတယ်စိတ်ချမ်းသာတယ်ဖြစ်လာတယ်အဲ့ဒါစိတ်ထဲကဆင်းရဲတယ်ဒုက္ခတာနဲ့ပြည့်ပြည့်သွားတာကိုယ်ထဲကချမ်းသာကတော့ကိုယ်ထဲအတွေ့အထိကောင်းတော့ဘူဝိုင်းနေတဲ့ကအေးနဲ့အေးနေတဲ့ကကလာအနှွေးနဲ့အဲ့လိုတွေ့ရတော့ သွန်ကျင်တဲ့အိယာနေရာစသည်တို့တွေ့ထရလို့ကောင်းတယ်လို့ထင်ရတာကဒုက္ခဝေဒနာဖြစ်သွားသောမနာတဝေဒနာလည်းလည်းကွာကိုယ်ကတွေ့ထတာဒုက္ခဝေဒနာဒုက္ခဝေဒနာဖြစ်သွားစိတ်ထဲကဝမ်းမြောက်ဝမ်းသာပြီးတော့နေတာသောမနာတဝေဒနာဒုက္ခဝေဒနာပါအဲအဆိုးလည်းမဟုတ်အကောင်းလည်းမဟုတ်စိတ်ထဲမှာ စိတ်ရှင်လောင်းဝတ်တာတာလည်းမဟုတ်ဘူးစိတ်နှလုံးဝတ်တာတာလည်းမဟုတ်ဘူးသာမညစိတ်တွေဖြစ်နေဥပ္ပဒါဝေဒနာတွေဥပ္ပဒါကတော့ဥပ္ပဒါမတင်ရှားဘူးစိတ်တမညပဲတင်ရှားတော့အဲဒါတလဲစီဖြစ်နေတာတွေပဲဒုက္ခိတံသူခံစားရတဲ့ပုဂ္ဂိုလ်သားတော်ကောင်မဟုတ်ဘူးတဲ့အဲဒါဖြစ်တဲ့ဖြစ်တဲ့လိုက်မှနေဒုက္ခဝေဒနာလည်းဖြစ်ကြောသွားတာဒုက္ခဝေဒနာလည်းဖြစ်ကြောသွားတာပဲဒေါမနတာဝါမျက်ဝါဒမှုလည်းဖြစ်ကြောသွားတာဒေါမနတာနှလုံးဝါဒမှုလည်းဖြစ်ကြောသွားတာပဲ ဥပေက္ခဆိုတာကလည်းဖြစ်ပြောက်သွားတာပဲဒါတော့ခံစားရတဲ့ပုဂ္ဂိုလ်မဟုတ်ဘူးအဲအနတ္တတရားတွေပဲဆိုတော့ရှင်းရှင်းလို့သိရအဲ့ဒါအရေးကြီးတယ်ဒီအနတ္တအနတ္တကတော့ဘယ်မှနေနေသိသိဖို့မလွယ်ဘူးသူကအနတ္တစိတ်တိုင်းပြည်တိုင်းနဲ့လိုက်ပြီးတော့ရှုနေရင်တော့အဲ့ဒီအနတ္တတွေသင်ရှားနေတာပါပဲအဲ့ဒီတော့အနတ္တရှင်ရင်ရှင်နဲ့သူ့သဘောတည်းသူဖြစ်ပြနေတဲ့သဘောတရားများပဲလို့ သိသိသွားတာဟာအနာတ္တနုပါဒနာပဲအနာတ္တချင်းရရင်ရှုတာအဲဒီအနေဆဒုက္ခအနာတ္တဆိုတာအရေးကြီးတာဝိပဿနာမှာဒီသုံးခုကအရေးကြီးတယ်အဲဒီသုံးခုနဲ့သင်နေလို့ရှိရင်ဝိပဿနာဉာဏ်နဲ့ပဲရှုမှန်နေလို့ရှိရင်မာနေကြတိုင်းမှားပြီးတော့နေတော့ဖြစ်တဲ့ခါတွေတွေ့ပြီးမမြဲဘူးလို့သိတဲ့ခါလည်းရှိမယ်။ဒါတရားဆင်းရဲနေရာတွေသိတဲ့ခါလည်းရှိမယ်။ဒါတရားနဲ့သဘောတရားနေရာတွေသိတဲ့ခါရှိမယ်။ ဒါအတိမှန်ကြီးတဲ့ပါဝိပဿနာဉာဏ်ကြီးတဲ့ပဲအဲဒီဝိပဿနာဉာဏ်ကြီးကရင်းတယ်ရင်းအင်အားကောင်းတဲ့အင်အားကောင်းပြီးတော့ပြည့်စုံတဲ့ခါကာလမှာယုံနာသင်္ခါရငြိမ်းတဲ့နိဗ္ဗာန်မြင်တော်ပြုတာပဲသောတာပတိမေညာပူညာဖြစ်တဲ့အဲဆက်ပြီးတော့တိုးတက်အောင်ရှုမှတ်နေလို့ရှိရင်ဝိပဿနာဉာဏ်ရှင်းတဲ့ကဗရာဟိမေဖို့အဲဒီကဆက်ရှုမှတ်လို့ရှိရင်နာဟိမေအဲဒီကဆက်ရှုမှတ်လို့ရှိရင်ဝိပဿနာရှင်းတဲ့က ရာဓမဲ့ကိုဒီအစဉ်တိုင်းပြည့်စုံပြီးတော့သွားရအောင်အဲဒါကြောင့်ဒီနေ့တော့အာထုလက်စားရှိတဲ့တရားကိုရှုမှတ်ခြင်းအားဖြင့်ညုံနာတို့အဖြစ်အပျက်သဘောမှကိုသိပြီးတော့အနာတ္တအစိုးမရတဲ့အတ္တမဟုတ်တဲ့အဲအစိုးရတဲ့တာမီအတ္တလည်းမဟုတ်နေရာတည်ပြီးတော့နေတဲ့အနိဝါဒတရားလည်းမဟုတ်ပြုလုပ်တတ်တဲ့အတ္တလည်းမဟုတ်ခံစားရတဲ့အတ္တလည်းမဟုတ် သူခိုက်တာနဲ့သူကြောင်းအားလည်းဆိုတာဖြစ်ပြီးတော့ပြည့်နေတဲ့သဘောတရားများပဲအနတ္တဆိုသဘောတရားများပဲလို့အဲဒီလိုညာထဲမှာသိဒီဝိပဿနာညာဆင်းနေတက်ပြီးတော့ဒီလိုလိုရှိတဲ့တရားသူများများတွေကိုမြင့်မြတ်စွာဆက်ရောက်ပြီးမြတ်မောပြုနိုင်ရပါစေ။အာသာသာသာ